အခန်းကြီး28အငယ်1မှ14တင်းဤအကိုအာရုံဒီငါရှိမှယေပရောဟိအမှုကို ဆောင်ရမည်အကြောင်းသူနှင့်သူ၏တားဒီဟုသော နာဒပ်အပိဟုအေလာဇာဤတမတို့ကိုဣဒရေလအမျိုးသားတို့အထက်ကရွေးချယ်၍တင့်အောင်၌ခံထားလောတင်းဤအကိုအာရုံ၌ဘုံတရေထင်ပေါ်စေခြင်းဟာ တန်ရှင်းသောအဝတ်ကိုလုပ်၍ပေးရမည်။အာရုံသည်ငါရှိမှယေပရောဟိတ်အမှုကို ဆောင်ရွက်ရသော အခွင့်ရှိ၍သူကိုတန်ရှင်းစေခြင်းဟာငါပေးသောဉာဏ်ကိုရသောပညာရှိအပေါင်းတို့သည် ထိုအဝတ်ကိုလုပ်ရမည်အကြောင်းမှားထားရမည်။လုပ်ရသော အဝတ်ဟုမူကားရင်ဘုံတင်တိုင်းဝတ်လုံချဲလေသောအင်ကြီးပေါင်းကပန်းဒီဟုသောတင်းအကိုအာယုန်နှင့် သူ၏သားတို့သည်ငါရှိမှယေပရောဟိအမှုကိုဆောင်ရွက်ရမည်အကြောင်းတန်ရှင်းသောအဝတ်ကိုလှုပ်ခြင်းဟာရွှေနှင့်ပြသောအထည်မောင်းသောအထည်ညီသောအထည်ပိတ်ချောတို့ကိုယူရမည်ထိုရွှေအစရှိသည်တို့နှင့်တင်တိုင်းကို ထူးဆန်းစွာလှုပ်ရမည်တိုင်းကျိုးနှစ်ပင်ရှိ၍တင်တိုင်းအပေါ်နာခြင်း တွဲမိစေခြင်းဟာတစ်ဖက်တစ်ချက်ကိုဆွဲချုပ်ရမည်တင်တိုင်းအပေါ်နား၌ ထူးဆန်းသောယင်စည်းကိုလည်းတင်တိုင်းကိုကဲ့သို့ရွှေနှင့်၎င်းပြာသောအထည်မောင်းသောအထည်နီသောအထည်ပိတ်ချောတို့ကို၎င်းလုပ်ရမည်ရှဟန်ကြောက်နှလုံးကိုယူ၍ဤဒေလအမျိုး12မျိုးကို အသက်အကြီးအငယ်အလိုက်ကြောက်နှလုံးပေါ်မှာ အမျိုးနာမည်6ခုစီအခရာတင်ရမည်တစိ့ပေါ်မှာအခရာတင်တဲ့ကဲ့သို့ကြောက်လို့သော အလုံးနှင့်တကွာ ဣဒရေလအမျိုး၏နာမည်တို့ကို ထိုကျောက်နှလုံးအပေါ်မှာအက္ခရာတင်၍ရွှေကျောက်အိုး၌ထည့်ရမည်။ဣသရေလအမျိုးသားတို့ကို အောက်မေ့စေခြင်းငှါထိုကျောက်နှလုံးကိုသင်တိုင်းတိုင်းကြိုးပေါ်မှာတပ်ရမည်။ထိုသို့ဣသရေလအမျိုးသားတို့ကို အောက်မေ့စေခြင်းငှါသူတို့နာမည်များကို အာရုန်သည်ထာဝရဘုရားရှေ့တော်၌မိမိပခုံးပေါ်မှာဆောင်ရမည်။ကျောက်အိုးတို့ကို ရွှေနှင့်လုပ်ရမည် အဆုံး၌တက်ရသော ကျိုးနှစ်ပင်တို့ကို ရွှေစင်နှင့်ကြည့်၍လှုပ်ပြီးမှကြောက်အိုး၌တွဲရမည်အငယ်15မှ30ရွှေနှင့်၎င်း ပြာသောထဲမောင်းသောထဲညီသောထဲပိတ်ချောနှင့်၎င်းတင်တိုင်းကိုလှုပ်သည်ဤတူဗျာဒိတ်ရင်ဘုံကို ထူးဆန်းစွာလှုပ်ရမည်နထက်ခောက်လျက်အလျားတထွာ အနံတထွာ စတူရန်၄တောင့်ဖြစ်ရမည် ထိုရင်ဘုံ၌ကြောက်မြတ်ကိုလေးတန်းစီရမည်ပထမအတန်းကကြောက်နီဩတဖျားပဒမြာဒုတိယအတန်းကမြနီလာစိန်တတိယအတန်းကဟွာကိန့်တုမဟုယာခောမိတ်စတုထတန်းကမြက်ရွယ်ကြောင်ငကသွက်ဖြစ်၍အတီးအတီးတို့ကိုရွှေအိုး၌စီရမည်ဤဒေလအမျိုး၁၂မျိုးရှိသည့်အတိုင်းတစိ့ပေါ်မှာ အခရာတင်တဲ့ကဲ့သို့ထိုကြောက်တို့၌ထို12ပါးသောနာမည်အသီးသီးတို့ကိုတင်လျက်ကြောက်တလုံးလျင်နာမည်တပါးစီပါရမည်ရင်မုံအပေါ်ဒေါက်နှစ်ခု၌ရွှေနှစ်ကွင်းကို၎င်းจิตသောရွှေချိုးနှစ်ပင်ကို၎င်းလှုပ်ပြီးမှထိုရွှေခွင်း၌တက်၍တင်တိုင်းတိုင်းချိုးပေါ်မှရှိသောကြောက်အိုးတို့၌တွေ့ရမည်တပန်းရွှေနှကွင်းကိုလှုပ်၍တင်တိုင်းအောက်နားမှရှိသော ရင်ဘုံအောက်ဒေါက်နှစ်ခု၌တက်ရမည်အခြားသောရွှေနှကွင်းကိုလည်းလှုပ်၍တင်တိုင်းရှိဘက်အောက်နား၌ထူးဆန်းသောရင်စည်းအပေါ်နာဆက်မီယာတွင်တင်တိုင်းကိုတစ်ဖက်တစ်ချက်၌တက်ရမည်ရင်ဘုံရွှေနှကွင်းကိုတင်တိုင်းရွှေနှကွင်းနှင့်တွဲ၍ပြာသောကြိုးဖြင့်ပြီးစေရမည်ထိုသောရင်ဘုံကိုထူးဆန်းသောရင်စည်းအပေါ်နာမှဆွဲ၍ တင်တိုင်းနှင့်မကွာအမြဲရှိစေရမည်အာယုန်ဒီလဲတန်ရှင်းရအရာဌာနတော်တဲသို့ဝင်သောအခါဤဒေလအမျိုးသားတို့ကိုသာရဖျားအစဉ်အောက်မေ့တော်မူစေခြင်းငှာဗျာဒိတ်ရင်ဘုံ၌ပါသောသူတို့နာမည်များကိုမိမိနှလုံးပေါ်မှဆောင်ရမည်ဗျာဒိတ်ရင်ဘုံထဲ၌ဥရိနှင့် သူမိန်ကို တွင်ထားရမည်အာရုံဒီသာရဖျားရှိတော်သို့ဝင်သောအခါ မိမိနှလုံးပေါ်မှာဥရိနှင့်သူမိန်ပါသည်ဖြစ်၍ဣဒေလအမျိုးသားတို့အမှု၌စီရင်တော်မူချက်ကိုသာဝရဖျားရှိမိမိနှလုံးပေါ်မှာဆောင်ရမည်ငွေ37မှ39တင်တိုင်းနှင့်ဆိုင်သောဝတ်လုံကို ပြသောအထင်နှင့်သာ လုပ်ရမည်ဝတ်လုံ၌လေဆွတ်ပါ၍လေဆွတ်ကိုမဆုပ်စေခြင်းငှာတန်ချက်လေဆွတ်ကုတ်တကဲ့သို့ ရက်သောထည်နှင့်ကိုရမည်ပြာသောထည်မောင်းသောထည်နေသောထည်နှင့်လုတ်သောတလဲသည်များကို၎င်းရွှေဆဲလဲများကို၎င်းဝတ်လုံအောက်စွန်းနာပတ်လည်၌တလဲသည်တလုံးရွှေဆဲလဲတလုံးစီချလျက်အစဉ်တိုင်းဆွဲထားရမည်အာယုန်သည်အမှုတော်ကိုဆောင်၍တန်ရှင်းရန်အရဌာနတော်အထဲမှာသာဝရဖျားရှိတော်၌ထွက်ဝင်သောအခါတေဘေးနှင့်ကင်းလွတ်မည်အကြောင်း ထိုဝတ်လုံကိုဝတ်၍သူ၏အတန်ကိုကြားရမည်ရွှေစင်တင်းချစ်ကိုလည်းလှုပ်၍တစိ့ပေါ်မှာအခရာတင်တကဲ့သို့ဒါဝရဖျားအားတန်ရှင်းခြင်းဟုအခရာတင်၍ပြာသောကျိုးနှင့်ဘောင်းရှိ၌ခြီထားရမည်အာယုန်သည်ထိုတင်းချက်ကိုနဖူး၌ဆင်သည်ဖြင့်ဤဒေလအမျိုးသားတို့၏တန်ရှင်းသောအလူဒါနနှင့်ဆိုင်၍ ။တန်ရှင်းစေသမျှသောအရာတို့၌ပါသောအပြစ်ကို ဆောင်ရမည်။သူတို့သည်သာရဖျား၏စိတ်တော်နှင့် တွေ့ခြင်းဟာအာယုန်၏နဖူး၌အစဉ်ဆင်ရမည်။ပိတ်ချောအင်ကြီးကိုလည်းလှုပ်၍ခြယ်လည်ရမည်။ဘောင်းကိုလည်းပိတ်ချောနှင့်လှုပ်ရမည်။ကပန်းကိုလည်းခြယ်လည်သောအလုံနှင့်ပြီးစေရမည်။အငယ်၄၀မှ၄၃အာယုန်ဤသားတို့ဘုံတရေကို ထင်ပေါ်စေခြင်းငှာအင်ကြီးကပန်းအုတ်ထုတ်များကိုလှုပ်ပေးရမည်ထိုတို့တင်အကိုအာယုန်နှင့်သူ၏သားတို့ကိုဝတ်ဆင်စေပြီးမှသူတို့သည်ငါရှိမှယေပရောဟိအမှုကိုဆောင်ရွက်မည်အကြောင်းသူတို့ကိုစီနှင့်လိမ့်သည်ဖြင့်အရာ၌ခံထား၍တန့်ရှင်းစေရမည်သူတို့၌ရှက်เสียအကြောင်းမထင်မပေါ်စေခြင်းငှာခါမပေါင်တို့အထိပိတ်ပေါင်းမိကိုချုပ်၍ပေးရမည် ။အာရုန်နှင့်သူ၏သားတို့သည် ပရိသတ်စည်းဝေးရာတဲတော်ထဲသို့ဝင်သော်၎င်း၊သန့်ရှင်းရာအရပ်ဌာန၌ယဇ်ပလ္လင်အနားသို့ချဉ်းကပ်သော်၎င်း၊အပြစ်ရောက်၍မသေစေခြင်းငှါထိုသို့ဝတ်ရမည်။အာရုန်မှစ၍သူ၏အမျိုးအစဉ်အဆက်တို့သည်စောင့်ရသောပညတ်တော်ဖြစ်သတည်း